ဧဖက်ဩဝရစာခန်းကြီး1အငယ်1မှ14ဘုရားသခင်၏အလိုတော်အားဖြင့်ယေရှုခရစ်၏တမန်တော်ဖြစ်သောငါပေါလုသည်ဧဖက်မြို့၌နေသောတန်ရှင်းသူတည်းဟုသောယေရှုခရစ်ကိုယုံကြည်သောသူတို့ကိုကြားလိုက်ပါ၏သခင်ယေရှုခရစ်နှင့်ငါတို့အဖတည်းဟုသောဘုရားသခင်ထံတော်ကဂျေဇုတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောငါတို့သည်ဘုရားသခင်ရှေ့တော်၌ မေတ္တာအားဖြင့်တန်ရှင်းလျက်အပြစ်ကင်းလွတ်လျက်ဖြစ်မိအကြောင်းဤကဘာမတိမရှိမီငါတို့ကိုခရစ်တော်၌ရွေးကောက်တော်မူသည်နှင့်ညီကောင်းကင်ဘုံနှင့် ဆိုင်သောအရာတို့၌ခတ်သိမ်းသောဓမ္မမင်္ဂလာတို့ကိုခရစ်တော်အားဖြင့်ငါတို့အားပေးသနာတော်မူသောငါတို့သခင်ယေရှုခရစ်ခမည်းတော်ဖျားသခင်သည်မင်္ဂလာရှိတော်မူစေတည်းထိုဖျားသခင်သည်ချစ်တော်မူသောသားတော်ကြောင့် ငါတို့အားပေးတော်မူသောကျေးဇူးတော်၏ဘုံတရေကိုချီးမွမ်းစေခြင်းငှာငါတို့သည်ယေရှုခရစ်အားဖြင့်သားအရာကိုရမည်အကြောင်းအလိုတော်ရှိသော စေတနာအတိုင်းရှေးမစွာကခွဲခန့်မှတ်သားတော်မူ၏ခတ်သိမ်းသောတတိပညာတော်နှင့်လျော်စွာငါတို့၌အတိုင်းထက်အလွန်များလှစွာသောကျေးဇူးတော်သည်ကြွယ်ဝပြည့်စုံသည်နှင့်ညီထိုသားတော်၏အသွေးအားဖြင့်အပြစ်လွတ်တော်မူခြင်းတည်းဟုသော ရွေးနှုတ်တော်မူခြင်းကျေးဇူးကိုငါတို့သည်ခံရကြ၏ဘုရားသခင်သည်နှလုံးသွင်းတော်မူသော စေနာတော်နှင့်လျော်သော အလိုတော်၏နက်နဲသော အရာကိုငါတို့အားပြတော်မူ၏ထိုနက်နဲသောအရာဟုမူကားကာလအချိန်စေဆုံးခြင်း၏သာသနာတွင် ကောင်းကင်ဘောမြေကြီးပေါ်မှရှိရှိသမျှတို့ကိုပေါင်း၍ခရစ်တော်၌ချုပ်ချာစေတော်မူလိမ့်တည်း မိမိစေနာ၏အလိုတော်သို့လိုက်၍အလုံးစုံတို့ကိုစီရင်ပြုပြင်တော်မူတတ်သောသူ၏ကြံစီခြင်းရှိသည့်အတိုင်းရှေးမစွာကခွဲကန့်မှတ်သားတော်မူသည်နှင့်အညီငါတို့သည် ထိုခရစ်တော်အားဖြင့်အမွေခံဖြစ်ကြ၏အကြောင်းမူကားခရစ်တော်ကို မျှော်လင့်နှင့်သောငါတို့အားဖြင့်ဘုန်းတော်ကိုချီးမွမ်းစေခြင်းအကြောင်းဖြစ်သည်သင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်ရှင်သောအေဝံဂလိတရားဒီဟုသော တမာတရားကိုကြားနာရ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂတိတော်နှင့်ယှဉ်သောသန့်ရှင်းသောဝိညာဉ်တော်၏တံဆိပ်ခတ်ခြင်းကို ခံရကြပြီ။ပိုင်ထိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနှင့်ရွေးနှုတ်တော်မူခြင်းသို့မရောက်မှီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေ၏စားရန်ဖြစ်တော်မူ၏။15ငါ ထိုကြောင့်သင်တို့သည် သခင်ယေရှုကိုယုံကြည်ခြင်းနှင့်သန့်ရှင်းသူအပေါင်းတို့ကိုချစ်ခြင်းအကြောင်းကိုငါသည်ကြားပြီးလျှင်၊သင်တို့ကိုအကြောင်းပြု၍ကျေးဇူးတော်ကို အစဉ်မပြတ်ချီးမွမ်းလျက်၊သင်တို့အဘို့အလိုငှါဆုတောင်းပဌနာပြုလျက်နေ၏။ဆုတောင်းသောအချက်ဟူမူကား၊ငါတို့သခင်ယေရှုခရစ်၏ဘုရားသခင်ဖြစ်တော်မူသောဘုန်းကြီးသောအဘခမည်းတော်သည်ကိုယ်တော်မြတ်ကိုသိခြင်းအလိုငှါပညာကို၎င်း၊ထိုးထွင်းသောဥာဏ်ကို၎င်း သင်တို့အားပေးပါမည်အကြောင်းခေါ်တော်မူသောကြောင့်မျှော်လင့်ရသောအရာကားအဘယ်ရာဖြစ်သည်ကို၎င်းတန်ရှင်းသူတို့သည် ခံရသော အမွေတော်ဤဘုံစည်းစိမ်ကအဘယ်မြလောက်ကြီးသည်ကို၎င်းယုံကြည်သောငါတို့၌ပြတော်မူသောအလွန်ကြီးလှစွာသောတကူတော်ကအဘယ်မြလောက်ကြီးသည်ကို၎င်းတင်တို့သည်သိစေခြင်းငှာတင်တို့၏ဉာဏ်မျက်စိကိုလင်းစေပါမည်အကြောင်းဆုတောင်းပတနာပြု၏ထိုတကူတော်ကခရစ်တော်ကိုသိခြင်းမှ ထမြောက်စေတော်မူ၍ခရစ်တော်၌ပြုပြင်သောမဟာတကူအာနုဘော်အရှင်ကဲ့သို့ဖြစ်၏ခတ်သိမ်းသောအထွတ်အမြတ်အာနာစက်တကူအစိုးရခြင်းမှဆက်၍ယခုဘဝနောင်ဘဝ၌ခေါ်ဝေါ်သမုတ်သောဘွဲ့နာမအလုံးစုံတို့အထက် ကောင်းကင်အရ၌မိမိလက်ရတော်ဘက်မှအလွန်မြင့်မြတ်သောနေရာကို ခရစ်တော်အားပေးတော်မူ၍ခြေဖွားတော်အောက်သို့ အလုံးစုံတို့ကိုချထားသဖြင့်အသင်းတော်အဖို့လို့ငါ သူ့ကို အလုံးစုံတို့၏အချုပ်ချာဥကောင်းဖြစ်စေတော်မူ၏ထိုအသင်းတော်ကအလုံးစုံတို့ကိုအလုံးစုံတို့နှင့်ပြည့်စုံစေတော်မူသောသူ၏ပြည့်စုံခြင်းဒီဟုသောခရစ်တော်၏ကိုဖြစ်သည်